ဒီနေ့သမုဂတရားနာနေကြတဲ့ပြည်နယ်နိုင်ငံသူနိုင်ငံသားတရားဓမ္မများနေတကွာကမ္ဘာလောကမှာရှိကြတဲ့တတ္တဝါအလုံးကိုယ်စိတ်နှပြကျမ်းမာကြပါစေချမ်းသာကြပါစေဘေးပေါင်းရန်ပေါင်းကင်းကြီးကြပါစေလို့မေတ္တာပို့သပြီးတော့ယနေ့ညဓမ္မသဘင်ပွဲစတင်ကြရအောင်အဲ့တော့ယခုယနေ့ အချိန်ကာလဟာမြန်မာနိုင်ငံရဲ့တရင်ကျော်လမွေမြည်ထွန်းပွဲတော်အချိန်ကာဖြစ်ပါတယ်ဘုရားဖျားတာဝရိနာကအဘိဓမ္မာတရားဟောပြီးတော့လူပြည်ကိုပြန်ကြွလာတဲ့အခါမှာလူတွေကမိထွန်းပြီးတော့အလုံးကြိုဆိုကြသလိုဒီကုမြန်မာနိုင်ငံဒေသအသီးသီးမှာ ယနေ့ကစပြီးတော့မိထွန်းပွဲတွေကျင်းပနေကြပါတယ်ဒီနေ့လားဗျာဒီနေ့ဒီနေ့ကစတယ်ဟုတ်ဟောဒီနေ့ကစအဲဒီနေ့ရဲ့မနက်ဖြန်ရဲ့မနက်ဖြန်ကြမှာလာပြည့်နေ့မဟုတ်လားတပံကလာပြည့်နေ့ဒါပေမဲ့ခနေ့တွေကကြိုးပြီးတော့ထွန်းကြပြီပေါ့ပြီးထွန်းပွဲတွေဟုတ်တယ်မှန်ဗျာပြီးထွန်းပွဲတွေစ3ရက်3ရက်လောက်တယ်ပြီးထွန်းပွဲယခု ဘုံဘုံရဲ့ကြောင်းတိုက်မှာလည်းပဲတန်ဃာတော်တွေအားလုံးစုပေါင်းပြီးတော့ဘုရားဘုရားကိုစီမီနဲ့ပူဇော်နေကြပါလေ။နောက်အခြားမြန်မာနိုင်ငံမှာရှိတဲ့စာသင်တိုက်ကြီးတွေအားလုံးလည်းပဲယနေ့ကစပြီးတော့မိထုံးပွဲတွေကျင်းပနေကြတယ်။နောက်ဘုရားတွေနောက်အိမ်အသီးသီးမှာလည်းပဲစီမီတွေထုံးပြီးတော့ပူဇော်နေကြပါတယ်။အဲ့တော့အဲ့ဒီကုသိုလ်လေးတွေကို ဒီရတဲ့နိုင်ငံနိုင်ငံသားများသိရှိရအောင်သာဓုခေါ်နေအောင်ဘုံဘုံကပြောပြပေးတာဖြစ်ပါတယ်မနေ့ပြန်ဆိုရင်တော့မြန်မာလိုတရင်ကျွတ်လာပြည်နေ့ဖြစ်ပါတယ်အဲ့ဒီတရင်ကျွတ်လာပြည်နေ့ဟာဘုရားဖရာတာဝရိတာနတ်ပြည်မှာအဘိဓမ္မာတရားဟောတာဤဆုံးတဲ့နေ့ဖြစ်ပါတယ်အဲ့ဒီနေ့ကိုမြန်မာနိုင်ငံမှာတော့ အဘိဓမ္မာတရားဟောကြားပြီးဆုံးတဲ့နေ့မို့လို့အဘိဓမ္မာအခါတော်နေ့လို့သတ်မှတ်ပြီးတော့တလင်္ကန်လုံးအဘိဓမ္မာရွတ်တာပဋ္ဌာန်းရွတ်တာတွေလည်းပဲကျင်းပနေကြပါတယ်မနပြန်တန်ဃာတော်တွေလည်းပဲဝါတွန်းသုံးလပတ်လုံးနေပြီးတော့ဩဝါဒနာလည်းပြုကြတဲ့နေ့ဖြစ်ပါတယ်ဩဝါဒနာပြုပြီးတန်ဃာတော်တွေအားလုံးလည်းပဲ ဝါကျွတ်ကြပြီဖြစ်ပါတယ်ဝါကျွတ်ပြီးသရညွှန်လာပြီးတော့တရက်နေ့ကစပြီးတော့ကထိန်ပွဲတွေလည်းပဲစတင်ကျင်းပဖို့ပြင်ဆင်နေကြပါပြီ။အဲဒါဒီမင်္ဂလာတရားတော်ဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်။အဲတော့ယနေ့ဟောမယ့်မင်္ဂလာကတော့ခုနှစ်ခုမြောက်မင်္ဂလာဖြစ်တဲ့ဘာဟုတ်သစ္စင်စဆိုတဲ့မင်္ဂလာအကြောင်းကို ပြောပြပေးမှာဖြစ်ပါတယ်။ဘာဟုသစ္စင်စာအဲ့ဒီမှာဘာဟုဆိုတဲ့ပုတ်ရဲ့သုတ္တဆိုတဲ့ပုတ်ရဲ့ပုံနှစ်ပုတ်တွဲထားပါတယ်။ဘာဟုဆိုတာညာခြင်းလို့အဓိပ္ပာယ်ရပါတယ်။သုတ္တဆိုတာကတော့အကြာအမြင်ရှိခြင်းပေါင်းလိုက်တော့ ညာသောအကြအမြင်ရှိခြင်းလို့အတိပ္ပယ်ရရှိပါတယ်တုဒ္ဒဆိုတာကြားခြင်းလို့အတိပ္ပယ်ရပါတယ်ဒီနေရာမှာကြားယုံနေမကကြားခြင်းကိုမြင်ခြင်းကိုအလုံးကိုတုဒ္ဒလို့ခေါ်ဆိုနိုင်ပါတယ် လောကရေးရမှာပဲဖြစ်စေဓမ္မရေးရမှာပဲဖြစ်စေအကြာအမြင်ဘုဒ္ဓရှိဖို့အရေးကြီးပါတယ်အကြာအမြင်ဘုဒ္ဓရှိတဲ့ပုဂ္ဂိုလ်ဟာလောကမှာလည်းကြီးပွားတယ်ဓမ္မရေးရမှာလည်းပဲဓမ္မတွေတိုးတက်ခြင်းဆိုတဲ့အကျိုးတရားတွေရရှိပါတယ်အဲ့တော့ဒီနေရာမှာဘဝတုတ္တနဲ့ပတ်သက်ပြီးတော့ နှစ်မျိုးခွဲပြပေးပါမယ်အဲ့တော့နံပါတ်1ကမိမိတို့လူလောကမှာကျင်နေနေကြတာဆိုတော့လူလောကနေပယ်မှာလည်းပဲအကြာအမြင်ဘဟုတုတနဲ့ပြည့်စုံဖို့ညာစွာလိုအပ်လာပါတယ်လောကကြီးရမှာကြီးပွားတိုးတက်ကြောင်းဖြစ်တဲ့စာအုပ်စာပေတွေ ဖတ်ရှုတာလေ့လာတာဒါတွေလည်းပဲဘဟုတုဒ္ဒပါပဲနောက်အယတ္တိတအတီးတီးသွားပြီးတော့အယတ္တိတရဲ့ယူပုံလုံပုံတွေကိုလေ့လာတာအကဲခတ်တာတွေဒါတွေကလည်းပဲဘဟုတုဒ္ဒတွေဖြစ်ပါတယ်နောက်နိုင်ငံအသီးသီးသွားပြီးတော့အခြားနိုင်ငံတွေရဲ့လုပ်ပုံကိုင်ပုံတွေကိုလေ့လာ သိရှိတာလည်းပဲဒါတွေဟာဘဟုတုတတွေဖြစ်ပါလေအဲဒီလိုအလေးလားအကြအမြင်ဘဟုတုတရှိတဲ့ပုဂ္ဂိုလ်ဟာမိမိကိုယ်တိုင်လည်းပဲကြီးပွားတိုးတက်အောင် လုပ်နိုင်တယ်မိမိမိသားစုကိုလည်းပဲကြီးပွားတိုးတက်အောင် လုပ်နိုင်တယ်မိမိရဲ့ရက်ရွာမိမိရဲ့မြို့နယ်မိမိနိုင်ငံကို တိုးတက်အောင် လုပ်နိုင်ပါတယ်ဒါကြောင့် ဘဟုတုတရှိခြင်းဟာကြီးပွားတိုးတက်ကြောင်ဖြစ်လို့မင်္ဂလာဖြစ်တယ်လို့ဘုရားဘုရားကဟောကြားခြင်းဖြစ်ပါတယ်အဲ့တော့ဒီနေရာမှာဘဟုတုတဆိုတာလည်းပဲအပြစ်ရှိတဲ့ဘဟုတုတအပြစ်ကင်းတဲ့ဘဟုတုတလို့နှစ်မျိုးရှိတယ်အဲ့တော့အပြစ်ကင်းသောလေလာများခြင်းကြားနာရခြင်းသိတာလည်း မင်္ဂလာဖြစ်တယ်လို့ဒါမိတ်ဆိုထားပါတယ်အပြစ်ရှိသောအပြစ်မကင်းတဲ့လေးလာမှုတွေကတော့ဒါဘာဝသစ္စာမင်္ဂလာမဖြစ်နိုင်ပါဘူးအဲ့တော့ယနေ့ခေတ်မှာလည်းပဲစေပညာရှင်တွေကလည်းပဲလောကကြီးလူသားတွေချမ်းသာမှုရရှိအောင်လေးလာသုံးသပ်မှုတွေအမျိုးမျိုးပြုလုပ်ကြပါတယ်လေးလာပြီးတော့လောကကြီးချမ်းသာအောင် ဆောင်ရွက်နေတာလည်းပဲဒါဗဟုသုတမင်္ဂလာ ဖြစ်ပါတယ်။နောက်သိပ္ပံပညာရှင်တွေလည်းပဲသူတို့စူးစမ်းလေ့လာပြီးတော့လောကလူသားတွေချမ်းသာအောင်လုပ်တာမှန်သမျှဟာဗဟုသစ္စမင်္ဂလာဖြစ်တယ်လို့ဒါမိတ်ဆိုပါတယ်။အဲ့တော့ယနေ့ခေတ်မှာအများစိတ်ဆင်းရဲကိုစိတ်ဆင်းရဲရောက်တယ်။အဲ့တော့လက်နဲ့တွေ တီထွင်တာတွေကြံစတာတွေလေ့လာတာတွေအများကြီးရှိပါတယ်အဲဒီလိုသုတမျိုးကိုတော့ဘဟုတ်သစ္စမင်္ဂလာမဖြစ်နိုင်ဘူးလို့ပိဋကအထကရာမှာမိတ်ဆိုထားပါတယ်နောက်ဓမ္မရေးရာနဲ့ပတ်သက်တဲ့ဘာဟုတ်သစ္စမင်္ဂလာ အကြောင်းကိုလည်းပဲပြောပြပါမယ် ဓမ္မရေးရနဲ့ပတ်သက်ပြီးတော့ပခုတုတရှိတယ်ဆိုတာဗုဒ္ဓဘုရားဟောထားတဲ့ပိဋကတ်၃ပုံတရားတော်တွေကိုအာဂုံဆောင်ထားခြင်းလိလာဖတ်ရှုခြင်းကြားနာခြင်းစသည်ကိုဘဟုတ်တ္တာလို့ဘာဝတ္တစမင်္ဂလာဖြစ်တယ်လို့ခေါ်ဆိုပါတယ်ဒီနေ့တက္ကရာကမတွေ တရားတော်တွေနာယူနေကြတယ်ဆရာတော်တွေအသီးသီးထံမှာလည်းပဲဝိပဿနာတရားတွေလည်းနာကြတယ်နောက်ပိဋကသုံးပုံလာတုတ်တန်တရားအမျိုးမျိုးကိုလည်းပဲခဏနာယူကြတယ်နောက်အဘိဓမ္မာတရားတော်တွေကိုလည်းပဲနာယူနေကြတယ်ဆိုတာဒါပါဟုတ်သစ္စမင်္ဂလာဖြစ်နေတာဖြစ်ပါတယ်နောက်ဓမ္မစာပေတွေ ထိုက်ရှုတယ်လေလာတယ်မတိတာတွေကိုမေးမြန်းတယ်ဒါလို့ဒါတွေအလုံးဟာဘဟုတုတဘဟုသစ္စာမင်္ဂလာတွေပါနောက် online ပေါ်မှာဟောတဲ့တရားတွေကိုနားတယ်နောက်အခြားဒေသအသီးသီးဓမ္မနဲ့ပတ်သက်တဲ့တရားတွေကိုလေ့လာနေတာအလုံးဟာဘဟုတုတဘဟုသစ္စာမင်္ဂလာ ဖြစ်နေပါတယ်အဲ့လိုဓမ္မနဲ့ပတ်သက်ပြီးတော့လိလာမှုအားကောင်းတဲ့ပုဂ္ဂိုလ်ဟာအကောင်အဆိုးနှစ်ခုကိုခွဲခြားသိမြင်နိုင်ပါတယ်အဲ့တော့ဒါဆိုရင် မကောင်းတာဆိုရင်ရှောင်ပါတယ်ကောင်းတဲ့လုပ်ငန်းတွေကို များများလုပ်ဖြစ်တာဟာဘဟုတုတ္တရဲ့အကျိုးကျေးဇူးဖြစ်ပါတယ် ဗုဒ္ဓဘုရားကအင်္ဂုတ္တမှာအကြာအမြင်ဘဟုတုတမြားတဲ့ပုဂ္ဂိုလ်ဟာတဲ့အကုသိုလ်တွေကိုပယ်စွန့်နိုင်တယ်ကုသိုလ်တွေကိုများများပွားနိုင်တယ်နောက်အပြစ်ရှိတာတွေကိုပယ်စွန့်နိုင်တယ်အပြစ်ကင်းတာတွေကိုများများလုပ်နိုင်တယ်လို့ဘုရားဘုရားကိုယ်တိုင်မိတ်ဆွထားပါတယ် ဒီနေရာမှာဓမ္မနဲ့ပတ်သက်ပြီးတော့ဘဟုတုတရှိတယ်ဆိုတာပိဋကတ်၃ပုံတရားတွေကိုအာကုံဆောင်ထားခြင်းလေ့လာမှုအာကောင်းခြင်းကိုအဓိကမိတ်ဆိုထားပါတယ်အဲ့တော့ပိဋကတ်၃ပုံအာကုံဆောင်နိုင်ယုံနဲ့ နောက်ပိဋကသုံးပုံလာတရားတော်တွေကိုလေ့လာယုံနေလည်းပဲဘာဟုတ်သစ္စာမင်္ဂလာဖြစ်တယ်လို့မဆိုနိုင်ဘူးတဲ့ပိဋကတော်လာအတိုင်းကြင့်ကြံနေထိုင်မှသာလျင်ဘာဟုတ်သစ္စာမင်္ဂလာနဲ့ပြည့်စုံတယ်လို့ဒီလိုမိတ်ဆိုထားပါတယ်အဲ့တော့ဒီနေ့ခေတ်မြန်မာနိုင်ငံမှာတော့ ပိဋကတ်တော်တွေကိုလေ့လာဖတ်ရှုကြုံမကအာဂုံဆောင်နိုင်တဲ့ဆရာတော်တန်ဃာတော်တွေလည်းပဲများစွာရှိကြပါတယ်အဲ့တော့အဲ့လိုတွေအမြဲတမ်းလေ့လာနေတာဟာဒါဘဟုတ်သစ္စာမင်္ဂလာပါပဲသို့တော်လည်းယနေ့ခေတ်မှာတချို့ကကွန်ပျူတာတွေစာအုပ်တွေထဲမှာစာတွေရှိပြီးသားလေ့လာစရာမလိုဘူး ကျက်เสียမလိုဘူးဆိုတဲ့အယူဆရှိတဲ့ပုံကိုယ်တွေလည်းများစွာရှိနေပါတယ်နီတိဆရာတွေမိန့်ထားတဲ့စကားတစ်ခုရှိပါတယ်စာအုပ်ထဲမှာရှိတဲ့ပညာနောက်သူတစ်ပါးလက်ထဲမှာရှိတဲ့ဥစ္စာတို့ဟာကိုယ့်ရဲ့ပညာလည်းမဟုတ်ဥစ္စာလည်းမဟုတ်ဘူးလို့ နီတိဆရာတွေမိတ်ဆိုထားပါတယ်ပြန်ပြောပါမယ်စာအုပ်ထဲမှာရှိတဲ့ပညာဟာကိုယ်ပိုင်ပညာမဟုတ်ပါဘူးသူများလက်ထဲမှာရှိတဲ့ဥစ္စာဟာလည်းပဲကိုယ့်ရဲ့ဥစ္စာမဟုတ်ပါဘူးမိတ်ဆိုထားပါတယ်အဲ့တော့ကိုယ့်ရဲ့နှလုံးသားထဲမှာအုံနောက်ထဲမှာလိလာဖတ်ရှုကြက်မှတ်ထားတဲ့ စာပေတွေပညာရက်တွေသာလင်ကိုယ့်ရဲ့ပညာအစစ်မှန်ဖြစ်ပါတယ်။နောက်ကိုယ့်လက်ထဲမှာရှိတဲ့ဥစ္စာတွေသာလင်ကိုယ့်ရဲ့ကိုယ်ပိုင်ဥစ္စာအစစ်မှန်ဖြစ်ပါတယ်။အဲ့တော့ဗုဒ္ဓဟောခဲ့တဲ့တရားတော်တွေကိုရအောင်လည်းပဲနှုတ်တဲ့ဆောင်ထားရမယ်။လေးလေးလေ့လာရမယ်။ လေးလာဖတ်ရှုထားတဲ့အတိုင်းကိုယ်တိုင်လည်းပဲပိဋကတ်တော်လာအတိုင်းကြင့်ကြံနေထိုင်ကြပြီဆိုရင်တော့ဒါပါဟုတ်သစ္စမင်္ဂလာအစစ်အမှန်ဖြစ်ပါတယ်အဲ့တော့အချို့ကြတော့စာပေတွေလေ့လာတယ်ဖတ်ရှုတယ်သို့တော်လည်းပဲစာလာပေလာအတိုင်းဘုရားဖရာဖြစ်စေခြင်းတဲ့ဆန္ဒအတိုင်း မကြင်ကြံဘူးဆိုလို့ရှိရင်အဲ့ဒါမိမိလေ့လာတဲ့စာပေတွေကပဲမိမိကိုဒုက္ခပေးတာတွေလည်းအများကြီးရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့စာသင်နည်း၃မျိုးကိုအနည်းငယ်ရှင်းပြခြင်းပါတယ်နံပါတ်1စာသင်နည်းကအလကတ္တုပမာစာသင်နည်း အဲ့တော့ဘာသာပြန်မယ်ဆိုရင်တော့မွေဖန်းနာနဲ့တူသောစာပေနည်းဖြစ်ပါတယ်မွေဖန်းနာနဲ့တူသောစာပေနည်းဆိုတာတချို့ကပိဋကတ်တွေဗုဒ္ဓဟောတဲ့စာပေတွေလေ့လာတယ်လေ့လာတဲ့အခါမှာရည်ရွယ်ချက်ကကြွားခြင်းလို့ဝါခြင်းလို့သူများတွေအပေါ်အနိုင်ယူခြင်းလို့ သင်ယူကြတာတွေရှိပါတယ်အဲ့ဒီသင်ယူနည်းတွေဟာအလကတ္တပမာမွေဖန်းလာနဲ့တူသောသင်ယူခြင်းဖြစ်ပါတယ်ဥပမာပြောမယ်ဆိုရင်တော်တဲ့ထွဲမွေဖန်းတဲ့အမျိုးသားတယောက်ဟာမွေဖန်းရင်ကံရမှာကကောင်းကံရမှာဖြစ်ပါတယ်သို့တော်လေသူကကောင်းမကံမဲနဲ့မွေရဲ့ခန္ဓာကိုယ်သွားကံမဲ သုံးဖို့ငွေရဲ့အမိပိုင်းကိုသွားကြိုက်မိတယ်ဆိုရင်အဲ့ဒီငွေဟာမိမိကိုပြန်ပြီးတော့ကြိုက်နိုင်ပါတယ်အဲ့ဒီငွေကြိုက်တဲ့အတွက်ကြောင့်နောက်ဆုံးသေတဲ့အထိဒုက္ခရောက်သွားနိုင်ပါတယ်အဲ့ဒီလိုပဲတချို့ပိဋကတ်တွေသင်ယူလေ့လာတဲ့အခါမှာငါသိတယ်ငါတတ်တယ် ကြွားခြင်းတို့ဝါခြင်းတို့နောက်သူများတွေပေါ်မှာအနိုင်ယူခြင်းနဲ့စိတ်တွေနဲ့ပိဋကတ်တော်တွေကိုသိယူတဲ့အခါကျတော့နောက်ဆုံးမှာမိမိရဲ့အဲ့ဒီအကုသိုလ်တွေကအပေငရဲအထိဆွဲချသွားနိုင်ပါတယ်။ဒါကြောင့်ဒီသင်္ဒီကိုမွေဖန်းဥပမာရှိသောစာသင်္ဒီလို့ခေါ်ဆိုပါတယ် ဘုရားလက်ထက်ကကပိလမစ္ဆကပိလဆိုတဲ့ရွှေငါးတကောင်ရှိခဲ့ပူပါတယ်အဲ့ဒီကပိလဆိုတဲ့ငါဟာဟိုးအရင်အတိတ်ဘဝကတ္တပဘုရားရှင်လက်ထက်တုန်းကယဟန်တပါဖြစ်ခဲ့ပူပါတယ် အဲ့ဒီကပိလမှာညီကိုနှစ်ယောက်ရှိပါတယ်သူ့ရဲ့အကိုကပါကတာသူ့ရဲ့နာမည်ကကပိလညီကိုနှစ်ယောက်လုံးသာသနာပေါင်းဝင်ပြီးတော့ယဟန်ဝတ်ခဲ့ကြပါတယ်အဲ့တော့တာကတဆိုတဲ့သူ့ရဲ့အကိုကတော့ဝိပဿနာတရားတွေအထုတ်ပြီးတော့မကြမီပါပဲယဟန္တာမထေရမြတ်ကြီးဖြစ်ခဲ့ပါတယ် ကပိလဆိုတဲ့ညီငယ်ကတော့အသက်လည်းငယ်သေးတယ်အချိန်လည်းရသေးတယ်ဒါကြောင့်ကြီးမှပဲဝိပဿနာတရားအထုတ်တော့မယ်နောက်ခုတော့ပိဋကတ်၃ပုံပရိယတ်တိလုပ်ငန်းတွေပဲလုပ်မယ်ဆိုပြီးတော့စာပေကျမ်းဂန်ကြီးသင်ယူရင်းနဲ့ပိဋကတ်၃ပုံဆောင်တဲ့မထေတပါဖြစ်ခဲ့ပါတယ် ကပိလမထေဟာပိဋကတ်သုံးပုံဆောင်မထေဖြစ်ပြီးတော့စာပေတွေလည်းပို့ချတယ်တပည့်များစွာလည်းပဲမွေးထုတ်နိုင်ခဲ့တဲ့မထေတပါဖြစ်ပါတယ်ပိဋကတ်သုံးပုံလည်းဆောင်းထားတယ်စာပေကျမ်းဂန်တွေလည်းပို့ချတဲ့အခါကျတော့သူ့မှာအချံယံပြိတ္တတွေလည်းပဲများစွာရှိပါတယ်အချံယံပြိတ္တတွေကိုအကြောင်းပြုပြီးတော့လည်းပဲ လက်လာဘတွေလည်းပဲအင်မတန်ပေါ်များပါတယ်အဲ့ဒီလိုလက်လာဘကိုအကြောင်းပြုပြီးတော့ကပိလမထေဟာတဖြည်းဖြည်းနဲ့စိတ်ဓာတ်တွေပျက်စီးလာခဲ့ပါတယ်စာပေနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာကိုကိုကိုအလွန်တော်တယ်အလွန်တတ်တယ်ငါဟာပညာအရှိဆုံးပဲလို့ကိုကိုကိုမာမာနတွေလည်းပဲကြီးခဲ့ပါတယ် နောက်ပိုင်းမှာအခြားပုဂ္ဂိုလ်တွေကဝီနီကြောင့်အရာအပ်ပါတယ်လို့ပြောရင် သူကမအပ်ဘူးမအပ်ဘူးလို့ပြောရင်အပ်တယ်ဆိုပြီးတော့တပြောင်းပြန်ပြန်ပြုလုပ်ခဲ့ပါတယ်အပြစ်ရှိတာကို မရှိဘူးလို့ပြောတယ်အပြစ်မရှိတာကိုကြတော့အပြစ်ရှိတယ်လို့ပြောတယ်အဲ့တော့ကျန်တဲ့သီလရှိတဲ့ယဟန်တော်တွေကသူ့ကိုခေါ်ယူဆုံးမတော်လည်းပဲ ပရိယအကြောင်းပြုပြီးတော့မာမာနတွေတက်နေတာဆိုတော့လက်မခံခဲ့ပါဘူးအရှင်ဘုရားတို့ဘာတိလို့လဲဘာတက်လို့လဲဘာနားလေလို့လဲစသည်ဖြင့်အခြားသီလရှိတဲ့ရဟန်းတော်တွေကိုဆဲဆိုချိန်မောင်းခဲ့ပါတယ်သူ့ရဲ့အကိုဖြစ်တဲ့တာကတရဟန္တာမထေရကလည်းညီငယ်ကပိလကိုခေါ်ယူဆုံးမပါတယ်နှစ်ကြိမ်သုံးကြိမ်လောက် ဆုံးမတော်လည်းပဲဆုံးမလို့မရခဲ့ပါဘူးနောက်ဆုံးမှာအကိုကြီးလည်းလက်လျှော့ခဲ့ရပါတယ်နောက်ဆုံးတကယ်သီလရှိတဲ့ရဟန်းတော်တွေဟာကပိလကိုအလုံးစွန့်ခွာသွားကြပါတယ်အဲ့တော့ကပိလမထေဟာ မကောင်းတဲ့အချမ်းရံတွေနဲ့မကောင်းတဲ့တပိတွေနဲ့နောက်ဆုံး နေခဲ့ပါတယ်တန်ဃာတော်တွေမှာလပြီလကွယ်နေ့တိုင်းမှာဥပုပ်ပြုပြီးပါတိမောက်နာကြရပါတယ်အဲ့တော့တနေ့မှာတော့ကပိလမထေဟာဥပုပ်ပြုပွဲမှာရှင်ဘုရားတို့ဝိနည်းဆိုတာလည်းမရှိဘူးတရားဆိုတာလည်းမရှိဘူးပါတိမောက်ဒီနာရင်လည်း အကျိုးမရှိဘူးမနာရင်လည်းအကျိုးမရှိဘူးစသည်ဖြင့်ဝိနည်းတွေကောပိဋကတ်သုံးပုံတရားတော်တွေကောအာလုံးရောင်းပြန်ဖြစ်အောင်သာသနာညှိုးနှွမ်းသွားအောင် ပြုလုပ်ခဲ့ပါတယ်ကပိလမထေဟာသာသနာတော်ကြီးကိုဆိုရုံအောင် လုပ်ခဲ့တယ်တရားဟောတဲ့ပိဋကတ်တွေကိုတလွဲဖြစ်အောင်လုပ်ခဲ့တယ်ဒါကြောင့်နောက်ဆုံးသေဆုံးသွားတဲ့အချိန်မှာ အဝေးကြီးငရဲကြီးကိုရောက်ရှိခဲ့ပါတယ်ကတ္တပဘုရားရှင်ကနေပြီးတော့ဟိုဘုံဘုံတို့ဘောဓမဘုရားရှင်လက်အထီးကြားတဲ့ကာလမှာအဝေးကြီးငရဲမှာကြပြီးတော့အဝေးကြီးငရဲကြီးကလွတ်လာတဲ့အချိန်မှာအစီရဝတီဆိုတဲ့မြစ်ထဲမှာရွှေငါးကြီးတစ်ကောင်ဖြစ်လာခဲ့ပါတယ် ခန္ဓာကိုယ်ကတော့ရွှေရောင်ပေါက်ပြီးတော့သူ့ရဲ့ပါဇက်ကတော့အင်မတန်မှမကောင်းတဲ့အပုပ်နဲ့နေထွက်နေတဲ့ငါးကြီးတစ်ကောင်ဖြစ်ပါတယ်ဒီနေ့မှာတော့တန်ဃာတရီဟာအာစိတဝတိမြစ်သေးကိုငါးများရင်းနဲ့အဲဒီရွှေငါးကြီးကို ဖမ်းမိကြပါတယ်ရွှေငါးကြီးကိုဖမ်းမိတဲ့အခါမှာအာရဝမ်းသာနဲ့ ကောသလရှင်ဘုရင်ထံသွားရောက်ပြီးတော့ပြသကြပါတယ်အဲဒီကောသလမင်းကြီးကလည်းပဲရွှေငါးကြီးကိုစိတ်ဝင်တစားနဲ့ကိုင်းဒီရွှေငါးကြီးရဲ့အကြောင်းကိုဗုဒ္ဓဘုရားရှင်သိလိမ့်မယ်ဆိုပြီးတော့ဗုဒ္ဓဘုရားထံရွှေငါးကြီးကိုယူလာခိုင်းပြီးတော့ဇေတဝန်ကျောင်းထဲကိုရောက်လာကြပါတယ်ဇေတဝန်ကျောင်းထဲကိုရောက်တဲ့အချိန်မှာ ဗုဒ္ဓဘုရားကိုအကျိုးအကြောင်းလျှောက်ထားကြပါတယ်အဲ့ဒီရွှေငါးကြီးဟာခန္ဓာကိုယ်ကတော့အင်မတန်လှပတယ်ငါးကြီးဖြစ်ပါတယ်သို့တော်လည်းသူ့ရဲ့ပါဇက်ကိုဟလိုက်တဲ့အချိန်မှာတော့ဈေးတဝန်တစ်ချောင်းလုံးအပုပ်နဲ့နေအနက်နေမကောင်းတာတွေတပြိုင်တည်းထွက်သွားပါတယ်အဲ့တော့ဗုဒ္ဓဘုရားဟာအဲ့ဒီရွှေငါးကြီးရဲ့အကြောင်းကို မိတ်ပါတယ်ဒီရွှေငါဟာဟိုကတ္တဗဘုရားရှင်လက်ထက်တုန်းကပိဋကတ်သုံးပုံဆောင်းနိုင်ခဲ့တဲ့စာပေပရိယတ်တွေပို့ချခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲဒီလိုစာပေပရိယတ်တွေပို့ချခဲ့တဲ့အတွေ့အကြုံခန္ဓာကိုယ်ကရွှေရောင်အစင်းထွက်နေတာဖြစ်ပါတယ်တို့မိတ်မိတ်ဆိုပါတယ် အဲ့ဒီဘဝတုန်းကမိမိစာပေပရိယတ်တီတက်ကြွနာပိဋကတ်သုံးပုံဆောင်နိုင်တာကိုအကြောင်းပြုပြီးတော့မာမာနာတွေတက်ပြီးတော့သီလရှိတဲ့ယဟန်တော်တန်ဃာတော်တွေကိုဆယ်ရီးခဲ့ပါတယ်အနိုင်ကျင့်ခဲ့ပါတယ်ဒါကြောင့်သူ့ရဲ့ပါဇက်ကအပုံတန်တွေထွက်နေတာပါလို့ဘုရားဖခင်ကအမေးရှိပါတယ်အဲ့ဒီကပိလငါးကြီးဟာအဲ့ဒီငါးဘဝက သေဆုံးပြီးတဲ့အချိန်မှာလဲတပံပြန်လဲပြီးတော့အဝေစီငရဲကိုပဲရောက်ရှိသွားပါတယ်ဒါကတော့အဲ့ကပိလဆိုတဲ့ပုဂ္ဂိုလ်ဟာအတိတ်ဘဝတုန်းကပရိယတ္တိဘဟုတုတ္တရီနဲ့ပြည့်စုံတော်လည်းပဲပိဋကတော်ရီတန့်ကျွမ်းတော်လည်းပဲဖရာဟောတဲ့ပိဋကအတိုင်းမကျင့်ခဲ့တဲ့အတွေ့အကြောင်း အလွဲမှားတွေလုပ်ခဲ့တဲ့အတွေ့အကြုံမာမာနတွေကြီးခဲ့တဲ့အတွေ့အကြုံယခုကဲ့သို့မိမိဘဟုတုတာကမိမိကိုပြန်ဒုက္ခပေးသွားတယ်ဆိုတဲ့တာရကတစ်ခုဖြစ်ပါတယ်။နောက်နံပါတ်2စာသင်ဒီကိုပြောပြပါမယ်။နံပါတ်2စာသင်ဒီကတော့နေတရဏတ္ထနေစရဏတ္ထစာသင်ဒီဖြစ်ပါတယ်။ ဝိဒုက္ခအလုံးမှလွတ်မြောက်နိုင်သောစာသင်ဤလို့အထိပ္ပယ်ရရှိပါတယ်အဲ့တော့စာပေပရိယတ်တွေသင်ယူတဲ့ပိဋကတ်တော်တွေလေ့လာတဲ့အခါမှာသီလတွေပြည့်စုံအောင်ဖြည့်ကျင့်မယ်တမာတိတွေပြည့်စုံအောင်ဖြည့်ကျင့်မယ်ပညာတွေပြည့်စုံအောင်ဖြည့်ကျင့်မယ်ဆိုတဲ့ ရည်ရွယ်ချက်နဲ့သင်ယူလေ့လာကြရမှာဖြစ်ပါတယ်လလဘတွေပေါ်များဖို့ဘုံကြီးဖို့သူများတွေကိုအတိုင်းယူဖို့စိတ်တွေမပါဘဲနဲ့ခုနပြောခဲ့တဲ့အတိုင်းဖရာဟောတဲ့အတိုင်းသီလတွေဖြစ်ခြင်းပဲတမာတိတွေဖြစ်ခြင်းပဲဘာဝနာတွေဖြစ်ခြင်းပဲဆိုတဲ့စိတ်တွေနဲ့ လေးလာသင်ယူနေခြင်းဟာဒါနေတရဏထဝိတုခမလွတ်မြောက်နိုင်သောစာပေသင်ကြားနည်းဖြစ်ပါတယ်။နောက်နံပါတ်3စာသင်နည်းကိုပြောပြပါမယ်။နံပါတ်3စာသင်နည်းကတော့ဗန္ဒာကာရိကပရိယတိဗန္ဒာဆိုသဖွယ်စာသင်နည်းဖြစ်ပါတယ်။ ဗန္ဒဂရိကစာသင်ကြီးဟာဒါယဟန္တာပုဂ္ဂိုလ်ရဲ့စာသင်ကြီးဖြစ်ပါတယ်ယဟန္တာအရှင်မြတ်ဒီလည်းပဲပိဋကတ်၃ပုံစာပေတွေကိုသင်ယူကြတယ်ပို့ချကြပါတယ်နောက်အရှင်ဥပါလိဆိုတဲ့ယန္တာမထေရမြတ်အမြဲတမ်းဝီနီတရားတော်တွေကိုတန်ဃာတော်တွေကိုအမြဲတမ်းပို့ချပေးနေတာဖြစ်ပါတယ်အဲ့တော့သူ့ရဲ့သူကလည်းပဲယန္တာဖြစ်ပြီးသား ပုဂ္ဂိုလ်ဖြစ်ပါတယ်သူ့ရဲ့စာသင်ကြီးကိုတော့ဗန္ဒာတိုက်ကိုထိမ့်သိမ့်တဲ့ပုဂ္ဂိုလ်နဲ့အလားတန်တူလို့ဗန္ဒာကာရိကစာသင်ကြီးလို့ခေါ်ဆိုခြင်းဖြစ်ပါတယ်ယန္တာဖြစ်သွားပြီဆိုရင်နောက်ဘဝဆိုတာလဲသူတို့မှာမရှိတော့ပါဘူးဒီဘဝမှာလည်းပဲသီလလည်းပြည့်စုံပြီသမာဓိလည်းပြည့်စုံသွားပြီ ပညာတွေလည်းပြည့်စုံသွားပြီဆိုတော့အထူးလည်းပဲကြင်ကြံစရာသူတို့မှာမရှိတော့ပါဘူးသို့တော်လည်းဘုရားဟောခဲ့တဲ့တရားတော်တွေကို မပြောက်ပြစ်အောင်အမွေခံတဲ့အနေနဲ့လက်ဆင့်ကမ်းတဲ့အနေနဲ့သင်ယူကြတာဖြစ်ပါတယ်အဲ့တော့သူတို့ရဲ့သင်ယူနည်းကိုဗန္ဒာကာရိကသင်ယူနည်းလို့ဟောဆိုခြင်းဖြစ်ပါတယ်ရှင်သာရိပုတ္တရာ ကိုတော်မြတ်လည်းသူ့ရဲ့တပည့်ယဟန်900ကိုအဖိဓမ္မာတရားတွေပို့ချသင်ပေးခဲ့တယ်။နောက်ရှင်မောကလန်တို့လည်းသင်ပေးတယ်။အရှင်အာနန္ဒာမထေရမြတ်လည်းပဲဒါပရိယတ္တိတရားတော်တွေကိုကိုယ်တိုင်လည်းသင်ယူခဲ့တယ်သူ့ရဲ့တပည့်တွေကိုပို့ချခဲ့ပါတယ်။အားလုံးဟာဗန္ဒာဂာရိကသင်ယူနည်းတွေဖြစ်ပါတယ်။ ဘုရားရှင်ရဲ့တပည့်တွေအလုံးထဲမှာဘဟုတုတ္တအရှိဆုံးပုဂ္ဂိုလ်ဟာရှင်အာနန္ဒာမထေရဖြစ်ပါတယ်အဲ့တော့ဘုရားဟောတဲ့ပိဋကတ်တော်ရီနဲ့ပတ်သက်ပြီးတော့မသိတာမရှိတာအရှင်အာနန္ဒာမထေရမြတ်ပဲဖြစ်ပါတယ်ဒါကြောင့်ဘုရားဘုရားကဘဟုတုတ္တအရှိဆုံးပုဂ္ဂိုလ်လို့အေတတဲ့ပေးခဲ့ရပါတယ်ရှင်အနန္ဒာ သူသင်ယူခဲ့တက်မြောက်ခဲ့တဲ့ဘဟုတုတပြည့်စုံခဲ့တဲ့အတွေ့အကြုံဘုရားရှင်ပြိဋိဘံစံပြီး3လအကြာမှာသံဃာယနာတင်ခဲ့ပါတယ်သင်္ဃာယနာတင်တဲ့အချိန်မှာအရှင်အာနန္ဒာကသုတ်တန္တပိဋကတ်နဲ့အဘိဓမ္မာပိဋကတ်ကိုဝိသေသကအဖြေတာဝန်ဆောင်ရွက်ပြီးတော့သာသနာတော်ကြီးကိုတိုးတက်အောင်ဆောင်ရွက်နိုင်ခဲ့ပါတယ် အဲ့တော့အာလုံးပြန်ပြီးတော့ခြုံလိုက်တဲ့အခါကျတော့ကပိလမထေရုလိုအကြပြင်ဘဟုတုတရှိတာကြတော့အဲ့ဒီဘဟုတုတကိုအကြောင်းပြုပြီးတော့မာမာနာတွေကြီးခဲ့တယ်မဟုတ်တာမမာနာတွေလုပ်ခဲ့တယ်ဒါကြောင့်သူဟာနောက်ဆုံးဝီစီငရေတီရောက်ရှိခဲ့တဲ့အတွက်ကြောင့်သူ့ရဲ့ဘဟုတုတကိုတော့ဘာဟုတ်သစ္စာမင်္ဂလာနဲ့ ပြည့်စုံတယ်လို့မဆိုနိုင်ပါဘူးရှင်အာနန္ဒာမထေလိုပရိယတ္တိဘဟုတုတရှိတာကြတော့လောကရောသာသနာရောတိုးတက်ရာတိုးတက်အောင်ဆောင်ရွက်နိုင်တဲ့အတွက်ကြောင့်သူ့ရဲ့ဘဟုတုတမျိုးသားလျင်ဘာဟုတ်သစ္စမင်္ဂလာဖြစ်တယ်လို့အလုံးမှတ်သားကြရမှာဖြစ်ပါတယ် အဲ့တော့လောကရေးရမှာလည်းပဲအပြည့်ကင်းသောကြာနာမှုလေလာမှုတုဒ္ဒမှန်သမျှသည်ဘာဝသစ္စာမင်္ဂလာဖြစ်တယ်ဓမ္မရေးရမှာလည်းပဲစောစောကပြောခဲ့တဲ့နေတရဏထဗန္ဒာဂာရိကစတဲ့သင်ယူပြီးတော့ဖြစ်တဲ့ဘဟုတုဒ္ဒမျိုးသားလျင်ဘာဝသစ္စာမင်္ဂလာ ဖြစ်တယ်လို့အာလုံးမှတ်သားပြီးတော့အပြည့်ကင်းသောလေလာမှုသင်ယူမှုတွေလုပ်ပြီးတော့ဘာဝသစ္စမင်္ဂလာနဲ့ပြည့်စုံအောင်ကြိုးစားအားထုတ်နေထိုင်ကြပါလို့တိုက်တွန်းရင်ယနေ့ဘာဝသစ္စာမင်္ဂလာတရားကိုဤကုံချုပ်ပါတယ်